ဒီကဘုန်းကြီးများယောဂီများဘဝတိလျှောက်ပေါ့အခုလိုဒီကံဘာဝနာတရားနဲ့မရင်ဒီဘူးသေးတော့တကယ်အမှန်တရားတွေကိုလည်းပဲအမှန်တိုင်းမသိကြည်လွဲတာနော်ရိုးရိုးလိုချင်မှုလောဘ ဆွံ့ရောက်တဲ့သောကရိုးရိုးဒေါသရောက်တဲ့ဒေါသအဟုသူရဲ့အရေးမြင့်အတွင်းကိလေသာရန်တွေကိုဇာတိကမိမိပေါ်မှာအသာရှိရနေသူတို့အလိုလိုက်တော့အမှားတွေလည်းပြီးရောဇန်စီပေါ့ဘဝကြီးဖြစ်သွားတာ ဆိုဒီအခြေအနေကိုသိရတော့အရင်ကဖြစ်တဲ့ဘဝဖြစ်ကြောင်းကိလေသာတွေကိုတော်လှန်ဖို့ဖြူချက်ဖို့နောက်ဆုံးအတားကြီးရပြီးတော့အောင်ဝဲခံဖို့ရန်အတွက်ဘုရားမြတ်စွာကဒီလက်လက်သက်ရှင်ပေးထားတယ်ဝိရိယတတိသမာဓိပညာခေါ်တဲ့လက်လက်ဒီသက်ရှင်ပေးထားတယ်ဆိုတာ အဲ့ဒါလေးပြောခဲ့ပါတယ်ဒီလက်နဲ့နဲ့ကိုယ်မူရာတွေပေါ့လေဆုံးရဆိုင်ပြီးတော့ဆုံးရဆိုရှိလို့ရှိအောင်မှစိတ်လေးစစ်စည်းပြီးတော့ဒုက္ခသဘောမှန်ကအစပါပဲအတီလေးအဆင်းရဲဖြစ်လာပြီးတော့မတိတာလည်းပြောက်စီမားတာလည်းပြောက်ပါမတိလို့စီမားလို့လောဘဖြစ်ရတာဒေါသဖြစ်ရတာပေါ့ ဥပါဒနာဒေါသနဲ့ပြောက်ဒါစစ်စစ်ကိုရကတိဓမ္မကြီးပညာကိုအသုံးချတဲ့အဲဒီလိုနဲ့ကြည့်ရချက်လာတာပေါ့အသုံးချတယ်လေပို့ပြီးတော့ချက်နေလေပေါ့ဟုတ်အဲဒီလိုနဲ့မျိုးကိုအသုံးချပါလေဆိုတာကာယကာနုဝစီဝစီသဘေယသယုတ်တေကိုကိုဖော်ပြလို့လို့ ဟတ္တကိကာမသံသတိမှာဆိုတဲ့စကားကိုပေါ့အဲဒီမြတ်စွာဘုရားမိတ်ကြရပါတယ်အဲဒီစကားတူတွေမှာကာယေကာယ ानु ပတိဆိုတဲ့အစိတ်ပိုင်းစကားရမှာအနုပတ္ထနာပါပါတယ်အနုပတ္တိဆိုတဲ့အထူးပြုစကားလုံးကို နာအနေနဲ့ကြောင်းလိုက်တဲ့အခါကျတော့အနုပသနာလို့ဆိုပါတယ်ဒီထဲမှာကိုယ်မူရည်ပေါ်တဲ့ဗမတ္တတရှိခြင်းလို့အဲဒီအနုပသနာဆိုတဲ့အဲဗမတ္တတရှိမှုဆိုတဲ့အလုတ်ပြစကားနဲ့ကကမ္မထံကိုပြောပါတယ်ပြောပါတယ် ကမ္မဌာနကမ္မထာပေါ်မှာပြောတယ်အတပေနဆိုတဲ့စကားလေးကတော့သမပဒလုံးလောက်ဝိရကိုပြောပါတယ်မမကံကခိဋ္ဌာနာအထုတဲ့ဝိရိယပေါ်နေတတိမာဆိုတဲ့စကားစကားတွေကတတိဆိုတဲ့စကားတွေကခုနပေါ်တဲ့အာယုံမှာစိုက်ကြပြီးတော့ကတ်ကြပြီးတော့ စိုက်ပြီးတော့နေပြီဆိုလို့ရှိရင်ဇာတ်ဆိုင်ရဲ့ကိလေသာတွေလှုပ်ရှားမှုရှိရတဲ့ဘယ်လိုလိုငြိမ်ချသွားတာဒီလှုပ်ရှားမှုရှိရတဲ့ငြိမ်ချသွားတာဟာသမထပဲအဲဒါမှအာယုံလေးကပ်ပြီးတော့တီးနေတာကတော့တတိပါပဲကပ်ပြီးတော့တီးနေတယ်ဆိုတဲ့ကောအဲဒီတော့မှစိုက်ချနေတဲ့သမထကောတဲ့သမာဓိ အဲ့ဒါဖြစ်သွားပါတယ်သမဇာနောအရာကိုသမဇင်ယေနသမဇင်ယေနဆိုတဲ့စကားကတော့ဝိပဿနာကိုပြောပါတယ်အထူးကြည့်ရင်မှုပြောပါတယ်အဘိဓါဓမ္မနတ္တဓမ္မနတ္တဝိလိယနာဆိုတဲ့စကားလေးကတော့ဘာဝနာရဲ့အကျိုးပေါ့ဟွန်း သူပေါ်တိုင်းကိုမြာလေးအဲဟာဆိုင်ရဆက်ဆံရရှိလို့ရှိအောင်လို့စိတ်လေးစိုက်ကြစိတ်ကြတဲ့အခါအမှန်အမှန်တိုင်းကြည့်သွားတဲ့အခါမှာလက်ရှိအကျိုးလေးပေါ်လာပါတယ်ဘုဝတ္တနာအကျိုးကိုဖော်ပြပါတယ်အဲဒီကမ္မဌာနဆိုတဲ့ပုံမှာကမ္မကတစ်ခုဌာနကတစ်ခုပါ ကမ္မဆိုတာကအထုအမှုသူအဓိပ္ပာယ်ရပါတယ်အမှုကိစ္စပေါ်နေမှာဌာနကတရားတရားဆိုတာအရင်ကရှိရတဲ့ဓမ္မတရားဌာနမှာတော့ဘောတိဌာနလို့ခေါ်ရတယ်ဖြစ်ရတရားဖြစ်တရားပေါ့အမှုရာတိကလေးဖြစ်တရား မူရာကဘာလဲလို့ဆိုတာကိုဝိပဿနာအထုနေကြတဲ့ပုဂ္ဂိုလ်တွေဟာဖောင်းကကူကအစသိရင်းအတိတ်ပေါ်လာတဲ့ရှုခွဲအာရုံကိုစိတ်ရောက်အောင်လို့အားဆက်ရတယ်လေအစာချိုးတော့အစာချိုးပြီးအားထုတ်ရတယ်လေတစ်စိတ်တုံးပြီးတော့ဝိရအရှိန်ကြီးအောင်အားထုတ်ရတယ်ရှိတယ်လေအစိတ်နဲ့တိုးပြီးတော့ ညှို့မှန်းချက်ပတ်လည်ရောက်တဲ့ဒီပေါ်လေအထုရတာလည်းရှိတယ်လေအဲဒါကိုဝိရိယအမဝိရိယတော့ပါခေါ်တယ်အထုရတဲ့ဝိရိယအဲဒီဝိရိယရဲ့ဖြစ်စီရာကိုအာယုဖုံးကူအစာရှိတဲ့ရှုခွေအာယုကမှာကမ္မဌာနလို့ဒီလိုယူထားတာလည်းရှိပါရဲ့ဟိုအာယုလေးပေါ်လာလိုက်အဲဒီဒီရောက်တော့အားဆိုင်လိုက်အဲဒီအားဆိုင်မှုလေးဟာအဲပေါ်လာတဲ့အာယုလေး အဲပေါ်လာတဲ့အာရုံလေးတွေမှာဖြစ်ဖြစ်သွားတဲ့ဒီအာဆက်မှုတွေဒါပေါ့အဲဒီအာဆက်မှုရဲ့ဖြစ်တည်ရအာရုံပေါ့လေဝိရိယအာဆက်မှုရဲ့ဖြစ်တည်ရအာရုံလေးပေါ့လေမှာပုံကုန်လေးပေါ်လာလိုက်အဲဒီအာဆက်မှုလောလဝိရိယအလို့ရဲ့ဒီရလေးဖြစ်ပါတယ်။ရှားရှားကိုရီးယားပုံစံမျိုးအာရုံလေးနဲ့ပေါ်စဲမှာပေါ့လေအာဆိုင်လည်းရှိအဲဒီအာဆိုင်မှု အလုံးရဲ့ပြုမှုပြုမှုမှုရဲ့တရားတွေဖြစ်ဖြစ်သွားတယ်ဒီမှာဟွန်းအဲ့ဒါကိုကမ္မထာနာလို့ခေါ်ပါတယ်ဒီနည်းအချင်းလည်းပဲကမ္မဌာနကတော့နှစ်ပုဒ်ခွဲရတာပါပဲကမ္မကဟာစိတ်လုံးလာပြောပါစိတ်ကိုတည်ကြရပါတယ် စဉ်းစားပြောကစိုက်မှုဆိုတာကပေါ်တဲ့အာရုံကြီးစိတ်ရောက်သွားအောင်လို့အမြဲတစေပေါ့လေကျောင်းတိုင်းတစ်ခုအနေနဲ့ပေါ့လေပူလေးလေးအဲတက်တက်ကြွကြွထက်ထက်လက်လက်ပေါ့လေဒီမှာအဲ့ဒီအာဆိုင်အဲ့ဒီအာဆိုင်မှုအမူအရာပေါ့အဲ့ဒီအာဆိုင်မှုအမူအရာဟာဌာန ကျိုးသက်ရောက်နိုင်လောက်တဲ့အဖြစ်ပေါ်လေတရားဌာနအကြောင်းဖြစ်သွားပါတယ်ဆိုလိုတာကတော့ဒီအားဆိုင်မှုကျိုးသက်ရောက်မှုဟာဒီဝိရိယပေါ်မှာမှီပြီးတော့နေရတယ်လို့ခေါ်ပါတယ်ဒီအားဆိုင်မှုဝိရိယဟာအဲဒီကျိုးသက်သက်ရောက်မှုရဲ့တရားတရားအကြောင်းဖြစ်သွားတာကဆက်ဆိုပါတယ်ဥမာအချင်းအခုပေါ်တိုင်းအာယုံကို ပေါ်စေခဏမှာပေါ့လေအားဆက်ပြီးတော့ပြီးတော့အဲ့ဒီအာယုံမှာစိတ်ကလေးကကတ်သွားရောက်သွားတယ်သူ့နောက်ပိုင်းကတတိသမားလေးလည်းဖြစ်လာတယ်နောက်အတိညာမှာဖြစ်လာတယ်အားဆိုင်လို့အားဆိုင်ပြီးတော့ရှိမှလိုက်ရင်လည်းအဲဒီမှာစိတ်ကလေးတိုက်ပြီးကျသွားတဲ့အခါမှာအမိသနာနိဝရဏအစရှိတဲ့ကိလေသာတွေရပြီးတော့ကျင်းလက်သွားတာ အဲ့ဒီချမ်းသာဆောက်ဖြစ်လာအဲ့ဒီချမ်းသာဟာကာမချမ်းသာရဲ့ပို့ပြီးတော့ကောင်းပါလေပို့ပြီးတော့ထူးပါလေဒီမှာအဲ့ဒါသုခဝိจิตာလို့ဝိจิตာလို့ခေါ်ပါလေချမ်းသာအထူးလို့သိအထူးကြီးတော့ဘုံနည်းနည်းထူးလာတာပါနောက်ဝိရတတိသမာဓိအားကောင်းတဲ့အဋ္ဌဉာဏ်တွေမှာဖြစ်လာပြီဆိုလို့ရှိရင်ပိုင်နိုင်စွာရှိနေတဲ့အာယုံပေါ်မှာဇာကတော်တာကိလေသာကြီး ဖြစ်ခွင့်မရတော့ပဲငြိမ့်သွားတယ်စိတ်ကစိတ်ကရှိနေလို့ရှိရင်ကိုငြိမ့်သွားငြိမ့်သွားတော့အေးချမ်းတာပေါ့ဟမ်အေးချမ်းနဲ့ချမ်းသာပါတော့အဲငါရောက်တဲ့ကြည့်တယ်တတိကစိတ်စဉ်ကိစ္စဝင်ရအောင်ကာဝယ်ပြီးသမာဓိကစိတ်တရားမသာဖြစ်အောင်လို့အဲဒီခုထဲမှာစူးစီးသေးတယ်အတိညာကတော့ ဒီတကယ်အရှိသဘောတွေကိုဆက်လက်ချာချာပြတ်ပြတ်သားသားကသိသွားတယ်အဲ့ဒါလိုဒီတရားလေးဖြစ်သွားပြီဆိုလို့ရှိရင်အားပြည့်လာတဲ့အခါမှာခုနသောသောပိုင်းကပြောခဲ့တဲ့အတိုင်းပေါ့လေကိုယ်ရဲ့ကသုခလိုဥပသမသုခလိုစသည်ပေါ့ချမ်းသာတယ်ဒီလိုတိုင်းလိုကောင်းတာလည်းဖြစ်လာတယ်ဟိုရပြညာမင်းတော့ရောက်သွားပြီဆိုရင်သိပြီးတော့ထူရမယ်ဒီကနေ့ကညာမင်းရောက်သွားပြီဆိုလို့ရှိရင်ငြိမ်ကောင်းတယ်ငြိမ်လို့ကောင်းနေတာ အဲဒီမှာတစ်ဆင့်အဲဒီမိညာပုံစံနဲ့ဖြစ်သွားပြီဆိုလို့ရှိရင်တော့ငြိမ်းကောင်းတယ်ဟောတယ်အဲဒီကြည့်ဖြစ်သွားတယ်မှာလေအဲဒါတွေကိုပါဠိလိုသုခဝိသေသလို့ခေါ်ပါတယ်နောက်ဆုံးအစိတ်ရောက်သွားပြီဆိုလို့ရှိရင်ဝိသေသဒီကမခေါ်ပါတယ်တရားတရားကြီးရရှိခြင်းလို့ပြောတယ်အဲ့ဒီအစိုက်ကြီးဒါတော့လက်ကြတဲ့တရားအစဉ်လေးကစပြီးတော့နောက်ဆုံးမြင်ပါတဲ့အထိ အသေးသေးဆင်းရဲတက်သွားတဲ့ဆန္ဒတွေဟာလူကံကုန်ဆန္ဒရဲ့အစာပေါ်များစွာသာတယ်ထူလည်းထူတယ်အဲ့ဒီလိုဆန္ဒကြီးတွေရဲ့တရားဌာနအကြောင်းဖြစ်တယ်ပေါ်စေအာယုံလေးကိုအဲဒီအာယုံလေးစိတ်ကလေးရောက်သွားအောင်လို့အားဆိုင်မှုလုံးလောက်ဝေးအလုပ်အားဆိုင်မှုပဲဆိုရမှာသူအဲဒီအားဆိုင်မှုလေးဟာ ချမ်းသာပြီးရခြင်းအကြောင်းပဲလို့ဆိုရတယ်အဲ့ဒါကိုပဲကမ္မဌာနလို့ခေါ်ရတယ်ဘုန်းကြီးတို့ဗုဒ္ဓမြတ်စွာကိုယ်တိုင်အမကကြီးရေဒီတိဆောင်ပြဟောတာစိတ်စီကျဲတယ်ဆိုတာစိတ်စီကျဲနေရင်ချမ်းသာမှုကနောက်ပိုင်းချမ်းသာသူကလိုက်လာနေပြီပါပဲဓမ္မကလည်းဟောထားပါတယ် သုညကရပုရိသသသန္တတိတသဒိက္ခုနောယောဂီနောအမနိစီရတိဟောတိသမသမဥပ္ပသတောလူသူကိစ္စတဲ့အခုလိုအေးချမ်းတဲ့နေရာမျိုးမှာသရတော်ကစသည်ဟောဒီစိတ်တွေဆုံးရှုံးမှုခရအောင်လို့ကိုယ်ရဲ့စိတ်ဆိုင်ဆိုလည်းငင်းပေါ်တဲ့အာယုံမပြတ်မလားဆွေးနွေးဆိုရှိမှနေတဲ့ယောဂီပုဂ္ဂိုလ်မှာ ယုံနာတဘာဝယုံနာကြောင့်ကျတဲ့ဖြစ်စဉ်ကြောင့်ကျတဲ့ဖြစ်စဉ်ဒီပေါ်မှာမမြဲခြင်းရဲ့သဘောပဲခေါ်တဲ့ရှုခွဲအာယုံတို့ရဲ့သဘာဝလက္ခဏာနဲ့ကိုယ်စီလက္ခဏာနဲ့တူရင်လက္ခဏာပေါ့လေတော်တော်လေးသိမြင်လာပြီဆိုလို့ရှိရင်အမှန်တရားရတိဟောတိလို့ဆိုတာပါပဲအမှန်တရားဆိုတာလူကမကုန် လက်လမ်းမှုရှိတာပေါ့စိတ်ကံကောင်းဆိုအမြင်ကောင်းကြားကောင်းနားကောင်းကြားတာကောင်းရှိကောင်းပါဟွန်းအဲ့ဒီကျပို့ပြီးတော့သာသာလေးအဆင့်အဆင့်အဆင့်အဆင့်ပေါ့လေကံကောင်းအာယုံကြီးသာသွားတာတော့ခေါင်းသွားတာတွေပေါ့ခေါင်းတော့လူရဲ့အဲ့ဒါတွေလိုက်ကြည့်ပြီးတော့မြေချမ်းသာစာထိကြည့်ပြီးချီးယူနေကြတော့အဲ့ဒါတွေကို ဒီလူချမ်းသာလို့ခေါ်တာပါပဲဟိုမမြင်ရတဲ့နောက်ချမ်းသာကတော့လူချမ်းသာတဲ့ကိုကောင်းတယ်လို့ဆိုရတယ်ဒါတော့ထားပါတော့ကောင်းလို့ဆိုတာလူကံကုန်ချမ်းသာအခုတရားထုတ်လို့စိတ်ငြိမ်သက်တဲ့ချမ်းသာကိုမပြီးပါဘူးတဲ့ဒီလိုဆိုရတယ်အဲဒါကိုကုန်ပြုထားပါတယ်အမှန်လို့ရှိတယ်တိလို့ဆိုထားပါတယ်လူကံကုန်ချမ်းသာ မမှီနိုင်တဲ့လက်လက်မှီနိုင်တဲ့အပျော်မျိုးတဲ့ဆိုရဆိုတော့ပီတိပါပဲပီတိနောက်ကဆိုလို့ရှိရင်အေးချမ်းပြီးတော့ချမ်းသာမှုလိုက်လာတော့စတိစိတ်ကောင်းတဲ့အပညာတိုးတက်လို့မပြည့်ရနိုင်တဲ့အပျော်မျိုးတဲ့ချမ်းသာမျိုးခုတရားထုတ်တယ်ဆိုလို့ရှိရင်သာရှင်းတဲ့စိတ်ကောင်းလေးတွေတစ်ခုနဲ့တစ်ခုရှင်းအောင်ဆက်ဆက်ပြီးတော့ဖြစ်နေတာပဲ။ အတိညာလေးတွေလည်းရှိနေတာပဲဘောဓိနဲ့တရားကြီးပွားလို့ပေါ့အဲ့ဒါကြီးစိတ်ကောင်းတဲ့အတိညာလေးတိုးတက်ဖွံ့ဖြိုးလာတာတိုးတက်ဖွံ့ဖြိုးလာတဲ့အခါမှာအခုလိုအကျော်မျိုးပေါ်လာတယ်ဒုက္ခဝိသေသသာပါလေချမ်းသာအထူးပေါ်လာတယ်ဒုက္ခဘုံချမ်းသာလက်လမ်းမပြီးချမ်းသာမျိုးပေါ်လာတယ်ဟွန်း ပေါ်လာတာမှဒီရှိပေါ်လာအရှိအဟုတ်နဲ့ပေါ်လာတာအဲ့ဒီချမ်းသာဟာတမဲတဲ့နဲ့ကောင်းတယ်လို့ပြောဆိုပါတယ်အမှန်ကြီးပြောမှမလို့ဒုက္ခမကုန်ချမ်းသာဆိုလို့ရှိရင်ဒီအယုံကံကိုကြည့်ရတဲ့နိမတော်လို့ရှိရင်အတန်လေးတွေနဲ့ဆောက်ရတာအနံလေးတွေရှိရတာရတာတွေဖြစ်ဖြစ်ရတာလူလူချင်းဖြစ်ဖြစ်ရတာခံရရပေါ့တမျိုးရိုးသွားရင်တမျိုးတိုးတိုးပြီးတော့ပေါ့ဒီကောင်းရတယ်ဘူးအဲ့ဒီဟာမဟုတ်ဘူး အာယုပြောင်းမှုမဟုတ်တမဲတဲ့နဲ့ကောင်းတယ်တမဲတဲ့နဲ့ကောင်းတယ်ဆိုလို့ရှိရင်အဲဒီတမဲတဲ့ဟာအများဆုံးပြည့်စုံနေတယ်ဆိုတဲ့အဓိပ္ပာယ်ရပါတယ်တမဲတဲ့နဲ့အများဆုံးပြည့်စုံနေတဲ့ချမ်းသာတူတဲ့ကောင်သတိကာမကောသတိစိတ်ကောင်းတဲ့ပညာတိုးတက်ပြီးမပြည့်စုံတဲ့အပျော်မျိုးချမ်းသာမျိုးကြီးအရှိဟုံးနဲ့ပေါ်လာတတ်တယ်လို့ဆိုရတယ် အဲ့ဒါဟာကမ္မဌာနဆိုတဲ့အဓိပ္ပာယ်ပါပဲကမ္မဌာနဆိုတာဥပဒနာယောဂီဆိုလို့ရှိရင်ဖုံးပေဥပစာပေါ်တဲ့အာရုံဆက်ကဆက်ကမပြတ်ရှုမှတ်ဖို့ပေါ့ရှုမှတ်ရှုမှတ်မှလည်းအကျိုးရလက်ကအညီဖြစ်နေခြင်းပြီးတော့တိတိအားရတဲ့ပစ္စည်းတွေဖြစ်လာတော့လေဒါနာကိုကမ္မဌာနလို့ဆိုတာပဲ အတ္တပေနသမပဒါနာဆိုရတယ်အတ္တပလုံးကဝိရိယနဲ့မှန်ကန်တဲ့ခိထန်တဲ့အာစိတ်လုံးကဝိရိယကိုပြပါတယ်သမပဒါ၄ပါးရှိပါတယ်မဖြစ်သေးတဲ့ရုပ်ရတဲ့အာဟုတွေမဖြစ်ရအောင်အာဆက်ခြင်းခိတိတာ ကိလေသာတွေနဲ့အလားတူတဲ့နောက်ထပ်ကျင့်ရတဲ့အမှုတွေမဖြစ်ရအောင်အားထုတ်ရပထမတော့ကာကွယ်တဲ့သဘောပေါ့နောက်ဖြစ်လာလို့ရှိရင်ဖြစ်လာတဲ့ကိလေသာတွေကိုရှိမှပြီးတော့ပယ်တဲ့သဘောပေါ့ကာကွယ်ရေးကုစားရေးဆိုတာပေါ့ဟင်းလောကဖြစ်ရင်ကျိုးရင်ကာကွယ်ဟုတ်လားဖြစ်လာလို့ရှိရင်ချက်ချင်းကုသဖြစ်တာမဖြစ်သေးတဲ့အမှုတွေကိုဖြစ်ရအောင်လုံးလိုက်ရအောင်ဒီက အကုသိုလ်တွေတော့ပယ်လို့တော့မရတော့ဘူးသူနဲ့အလားတူနောက်ထပ်ကိလေသာတွေမဖြစ်ရအောင်အားသက်ခြင်းမဖြစ်သေးတဲ့ကုသိုလ်တရားတွေဖြစ်ဖို့အားသက်ခြင်းနဲ့ဖြစ်လက်သာကုသိုလ်တရားတွေကိုတိုးအောင်ပွားအောင်ကြီးအောင်ပွားအောင်ရအောင်အားထုတ်ခြင်းနဲ့ဘာမှမလုပ်လေးပါရှိပါတယ်ကွာအဲဒီအတ္တဘဆိုတဲ့စကားနဲ့ကအဒီသမဂ္ဂလေးပါကိုကြားပါတယ် အဲ့ဒီဝိရိယအားဆိုင်နေတဲ့ခါမျိုးမှာအကျော်ပဲဆိုင်ကြမဖြစ်အယိုးပဲဆိုင်ကြမဖြစ်အရေးပဲဆိုင်ကြမဖြစ်အသားသေးတွေခန်းဆိုင်ခန်းကြောက်တွေညှော်မှန်းထားတဲ့အခုလိုချမ်းသာသူတရားသူမရမချင်းအထုတ်မယ်ဆိုရဲဆိုရဲတတိလို့တော့ပြောပါတယ်။အဲဒါအင်္ဂါ၄ပါးနဲ့ပြည့်စုံတဲ့သမဗုဒ္ဓလုံးတော်ကြီးရလို့ဆိုပါတယ်။ ဒီအတ္တပဆိုတဲ့စကားကကိလေသာအပူဓာတ်ကိုကိလေသာအဆုဓာတ်ကိုအပူပေးပြီးတော့သူ့ချုပ်စီတတ်တယ်သူ့ချုပ်စီတတ်ဆိုတော့ပတ်ရောက်စီတတ်တယ်ဆိုတာလေစိတ်ပဲပါပဲအခုလိုလုံးလာဝိရမျိုးမရှိဘူးဆိုလို့ရှိရင်သူ့ဘဝဖြစ်စီရင်းမှာဖြစ်ဖြစ်စီမှာဆိုလို့ရှိရင်ကိလေသာအဆုဓာတ်ကြီးကဝင်နေတာပါဒီကနေပြီးတော့ ကိလေသာတွေဝင်လာကြာရနာရစားရဖြစ်ရဖြစ်ရနေပြီးတော့ဒီတော့၆ပါးနေပြီးတော့ကိလေသာတွေအဆုတ်တ်တွေဝင်နေတာပါအဆုတ်တ်တွေကအမြဲတည်းရှိနေလို့ရှိရင်လေးနေတာပဲပေါ့ပါပါတွတ်တွတ်လည်းလည်းရှင်းရှင်းလင်းလင်းမရှိဘူးအဝိစာအဆူကြီးညာဝတ်ထားပြီးလို့ရှိရင်တော့ဘယ်လိုနေမလဲဆိုတော့ခံစားကြည့်နေရတာ အဲ့ဒါပူပေးပြီးတော့ချောက်အောင်ပြုလုပ်တဲ့အခါမှာပေါ့ပေါ့ပါပါတက်တက်လည်းရှိတော့တယ်ဟာအဲ့ဒါကအပြင်းထန်ဘုရားဝိရရှိမှာရိုးရိုးရဲရဲအစ်တီအစ်ဆက်မလို့ရှင်လို့ရှင်ဆိုတဲ့ဝိရိယမျိုးနဲ့ဒီလိုမရဘူးစံတတ်တဲ့အနေနဲ့ပေါ့လေဒီလိုလေးနိုင်ဆုံးတဲ့ဝိရိယမျိုးမရဘူးဆိုတော့ဒီလိုမရဘူးတိတ်ရှိရတယ် ဒီတော့ဘဝဖြစ်စဉ်မှာကိလေသာအဆိုတဝင်ပြီးတော့လေးလံထင်မြင်ခြင်းအဆောင်ဖြစ်အောင်ပြီးတော့အများအားအပူဓာတ်ပေးနေရပါတယ်အပူတွေကြီးအထုတ်အောင်အဲ့ဒီအပူတွေအထုတ်တယ်ဆိုလို့ရှိရင်မလားသောသောဘင်းကသမပဒံလုံးလာလို့ရသူဒီကကြီးကြည့်နေလို့ရပါမယ်တတိမာဆိုတာတတိရှိရဆိုတာသမာရှိတာအလွန်ကြည့်ရှိရပါတယ် အဲ့တော့ဒီတတိယလည်းမဟုတ်တာတွေကောင်းလို့တတိယလည်းတဲ့ရောက်ပဲတတိယမဟုတ်ပါဘူးဟွန်းဒီကိလေသာလက်မခံဒီကိလေသာတွေသိစင်မူရအောင်လို့ပေါ့လေအဆောက်အဦပတိတင်းဝင်လည်းရှိတယ်တင်းဝင်ရှိပြီးတော့သိပြီးတော့အားများတဲ့ဒီအလောင်းကျက်ရှိတဲ့တတိကိုရောပါတယ်အဲဒီတတိတွေကတော့ကိလေသာလက်မခံပြန်လာတဲ့အဲစိတ်စဉ်ကိလေသာမျိုး တတိကိုတရယူလိုက်တာနဲ့ပဲသမာဓိလည်းအလိုလိုပါသွားတယ်ပฏิပဒါမှာတော့သမာဓိကိုတရဟောပြထားတာမရှိပါဘူးဆိုတော့တရပြထားတဲ့တတိယူလိုက်တာနဲ့ပဲသမာဓိလည်းမကင်းရမကင်းရောက်ဘူးတဏှာကင်းတစ်ရင်ပါဆလာပါပဲသမာဓိလည်းဒီခါလေးယူပြီးတော့ဖြစ်ပါပါလေသံဃာဆိုတဲ့ပုံလေးကတော့ဝိပဿနာပေါ့ဟွန်းယုံနာတရားတွေပေါ်မှာထူးခြားခြားသိရတဲ့အသိဉာဏ်ပေါ့လေအဲ့ဒါကိုကြားပါတယ် ဆိုလိုတဲ့သဘောကတော့အခုပြောခဲ့တဲ့ထက်တာအကောင်းတဲ့ဒီဝိရိယမျိုးနဲ့မပြတ်ကြောင်းရဆက်နေလို့ရှိရင်ပေါ်ပေါ်ချင်းပေါ်တဲ့အာရုံစိတ်လေးရောက်သွားအောင်လို့တစီအားစိုက်ပေးနေလို့ရှိရင်ယောဂီဟာဖြစ်ပေါ်တိုင်းသောရုပ်အမူအရာကိုဟွန်းမလွတ်တမ်းဖတ်နိုင်ပါမယ်လို့တတိမှတတိဖြစ်လာမယ်လို့ဒီလိုဆိုလိုပါတယ် အဲ့ဒီအမှားရမှုဟာတတိမာယာတတိအဲ့ဒီတတိနဲ့အမှားရတဲ့အမှားရတဲ့မှတ်မိတဲ့ရုပ်အမူအရာအာယုမှာစုဝင်သွားသလိုလိုစိတ်ကလေးစိတ်ကလေးကျသွားသလိုလိုကက်ကလေးကက်ကလေးကျသွားသလိုလိုပေါ့လေအဲ့ဒါဖြစ်နေတာကသမာဓိလို့ခေါ်ပါတယ်အဲ့ဒီစိတ်ဆိုင်မှုသမာဓိဟာ ရှင်းစမပြဆွေးနွေးစွာဆန့်နိုင်တဲ့တတိယဆွမ်းအားကြောင့်ဖြစ်ပေါ်လာတဲ့သမာဓိပါပဲခဏိကသမာဓိလို့လည်းဆိုရတယ်အဲဒီဝိရိယတတိသမာဓိတွေအားကောင်းလာပြီဆိုလို့ရှိရင်အဲဒီရှုဆိုင်ပြီးတဲ့ရုပ်အမူအရာမှန်များကိုရှင်းရှင်းလင်းလင်းပြတ်ပြတ်သားသားပေါ့လေဒါကလည်းသိကြတော့တာ ကျုပ်ရဲ့နာရယ်ဆိုကွဲလာတာ။ဆောင်ကျုပ်ဖြစ်စီမှာကွဲလာတာ။ဆောင်ကျုပ်ဖြစ်စီရဲ့မမျက်စိရဲ့သဘောပဲ။ရှင်းရဆုံးလည်းကွဲလာတာပါပဲ။အဲဒါကိုဝိပဿနာဉာဏ်ခေါ်တာပါပဲ။ဒီတတိပဌာန်တုတ်မှာတော့ထူးခြားတဲ့စကားလုံးလေးတုံထားပါလေ။သံပချံည။သံပချံညဆိုတာဒီညဆိုတာဖြည့်ခြင်းပါပဲ။အဲ့ဒီဖြည့်ခြင်းကသံချင်ည။ ဆံဆိုတာကမှန်မှန်ကန်ကန်ဆိုတဲ့အတိတ်တွေရပါတယ်။တနည်းအားဖြင့်ပြည့်ပြည့်စုံစုံပေါ့လေ။အဖက်ဖက်ကဆိုလို့ရှိရင်ပြည့်ပြည့်စုံစုံပြည့်ပြည့်စုံစုံသိရတယ်ဆိုတဲ့အတိတ်တွေရပါတယ်။ဆံကပြောလို့သိတာမဟုတ်ဆရာပြောလို့သိတာမဟုတ်ဘူး။ဆံကျင်ကကိုယ်တိုင်သိတာ။မှန်မှန်ကန်ကန်သိတယ်။အဖက်ကပြည့်ပြည့်စုံစုံသိတယ်။ဒါတော့ ကိုယ်တိုင်သိတယ်အဲ့လိုသိရမှလည်းဘလုံးမဖေးကြီးမဟုတ်ဘူးဖတ်ချင်ရဖတ်စရာကွဲကွဲကြားကြားဖြားကြနိုင်လားရှင်းရှင်းလင်းလင်းပြပြသားသားတရားစိတ်ရိုးရိုးလူတွေတွေးခေါ်ဆိုသိတဲ့အကြည့်အစာပေါင်းများစွာသူကထူးခြားတဲ့အကြည့်ဟုတ်လို့ထူးခြားသောအကြည့်ကိုခေါ်ရတယ်ဒီပကျင်ကကွယ်ကွယ်ပြားပြားခြားခြားနာနာထူးခြားခြားအကြည့်တဲ့ အားလုံးပေါင်းလိုက်မယ်ဆိုလို့ရှိရင်သမတိညတာမမကန္တကိုယ်ကိုယ်ပြပြအထူးခြားခြားကြည့်တယ်အသက်တကပြည့်ပြည့်စုံစုံကိုယ်ကိုယ်ပြပြအထူးခြားခြားကြည့်တယ်ကိုယ်တိုင်းကိုယ်ကိုယ်ပြပြခြားခြားနာနာထူးခြားခြားကြည့်တယ်ဒီမှာမြတ်စွာဘုရားဒီကားလေးထုတ်တာကအမှန်တရားထူးခြားပါတယ်ခမ တကယ်လုံးလိုက်ဆိုင်ပြီးတော့ဆွေးနွေးစွာရှိတဲ့ယောဂီပုဂ္ဂိုလ်ဟာစိတ်ဆူဆီးမှုရပြီးတော့ခဏကသမားတွေအားပြုလာလို့ရှိရင်အဲ့ဒီအတိုင်းကိုဆက်ကြတာပါဖြစ်ပေါ်လာတိုင်းတော့ကိုယ်အရာတိုင်းမှာအခုလိုအပူလေးပြင်းစမ်းရဆိုင်ပြီးတော့ဆွေးနွေးစွာရှိလို့ရှိရရှိရအောင်မှာစိတ်ကလေးဆက်ဆက်ကြတော့ကစ္စရကစ္စရဖြစ်တော်တဲ့အခါမှာကိလေသာသမားတွေအားပြည့်လာပြီဆိုရင် သံပညာဆိုတာပေါ့လေအစစ်စစ်အစစ်စစ်တက်လာမှာပါပဲတိဖို့ဒီအစစ်စစ်စစ်စစ်ဖြစ်လာပြီးတော့နောက်ဆုံးရင်းကျက်ပြပုံသွားမှာပါပဲအဲဒီလိုဖြစ်ပုံတွေတော့နောက်နေ့ညနေပိုင်း6နာရီမှအစာကြီးတော့ဟောပါမယ်ဒီနေ့ကတော့ကိစ္စအထူးလေးရှိတယ်လို့ဒီဒီချိန်ဟောပါလားသတ္တကညနေ6နာရီအစာကြီးတော့ဒီနေ့တော့တော့ပါပြီ